အခန်းကြီး133အငယ်1မှ4ဒါရဖျား၏ကျွန်တော်တို့ဒါရဖျား၏နာမတော်ကိုချီးမွမ်းကြလော့ချီးမွမ်းကြလော့ဒါရဖျား၏နာမတော်သည်ယခုမှစ၍အစဉ်အဆက်မင်္ဂလာရှိစေတည်းနေထွက်ရမှသည် နေဝင်ရာတိုင်အောင်ဒါရဖျား၏နာမတော်သည်ချီးမွမ်းပွေဖြစ်၏ဒါရဖျားသည်လူမျိုးတကာတို့အပေါ်၌၎င်းဘုံတော်သည် ကောင်းကင် အပေါ်၌၎င်းချီးမြှင့်တော်မူ၏အငယ်ငါမှ ကိုကိုကိုချီးမြှင့်၍ကျင်းဝတ်တော်မူတော်လဲကိုကိုနှိမ့်ချ၍ကောင်းကင်အရာနှင့် မြေကြီးအရာတို့ကို ကြည့်ရှုတော်မူသောငါတို့၏ဖျားသခင်သာရဖျားနှင့်အဘဲသူတူသည်နီဆင်းရဲသောသူကို မြေမှုန့်တဲကကြွလျက်ငတ်မတော်သူကိုနောက်ချေးပုံတဲကချီးမြှောက်လျက်မင်းသားတို့တွင်၎င်း မိမိလူတို့ကိုအုပ်စိုးသောမင်းတို့တွင်၎င်း နေရာပေးတော်မူ၏။မြုံသောမိန်းမသည်အိမ်၌နေ၍ဝမ်းမြောက်သောစိတ်နှင့်သားဘွားရသောအခွင့်ကို ပေးတော်မူ၏။ဟာလေလုယ